အခန်းကြီး3အငယ်1မှ5နွားကိုမိတ္တဟာယယဇ်ပြုလိုလျှင်အပြစ်မပါသောအထီးအမတကောင်ကောင်ကိုထာဝရဘုရားရှေ့တော်၌ဆက်ရမည်ပူဇော်သောနွားဤခေါင်းပေါ်မှာမိမိလက်ကိုတင်၍ပရိသတ်စည်းဝေးရာတဲတော်တကားနားမှတပ်ပြီးလျှင်အာယုန်ဤသားယေပရောဟိတ်တို့သည်အသွေးကိုရစ်ပလင်ပေါ်၌ပတ်လည်ဖြန်းရမည်။ အအူကိုဖုံးသောစီဥအအူနှင့်ဆိုင်သမျှသောစီဥခါအတွင်းနား၌ရှိသောကြောက်ကပ်နှစ်ခုနှင့်ကြောက်ကပ်စီဥကြောက်ကပ်နှင့်တကွအသေးပေါ်၌ရှိသောအမီးတို့ကို မိတ္တဟာယရစ်ကောင်ထဲကယူ၍သာရဖျားအားမီးဖြင့်ပြုသောပူဇော်တကာဖို့ဆက်ပြီးမှအာယုန်ဤသားတို့သည် ရစ်ပလင်ပေါ်၌ရှိသောထင်းမီးပေါ်မှတင်သော ရစ်ကောင်နှင့်တူ မီးရှို့ရမည်။ထာဝရဘုရားအားမီးဖြင့်ဆက်ကပ်၍မွေးကြိုင်သောပူဇော်တကာဖြစ်သည်။အငယ်6မှ7ထာဝရဘုရားအားသို့စိတ်ကိုမိတ္တဟာယရစ်ပြုလိုလျင်အပြစ်မပါသောအထီးမှတကောင်ကောင်ကိုဆက်ရမည်။သို့တငယ်ကိုပူဇော်လိုလျင်ထာဝရဘုရားရှေ့တော်၌ဆက်ပြီးမှပူဇော်သောသူ၏ခေါင်းပေါ်မှမိမိလက်ကိုတင်၍ ပရိသတ်စည်းဝေးရာတဲတော်ရှေ့မှာသတ်ပြီးလျှင်၊အာရုန်၏သားတို့သည်အသွေးကိုယဇ်ပလ္လင်အပေါ်၌ပတ်လည်ဖြန်းရမည်။အကောင်ဆီဥ၊ကျောရိုးကတိတိဖြတ်သောအမြီးရှိသမျှ၊အအူကိုဖုံးသောဆီဥ၊အအူနှင့်ဆိုင်သမျှသောဆီဥ၊ခါးအတွင်းနား၌ရှိသောကျောက်ကပ်နှစ်ခုနှင့်ကျောက်ကပ်ဆီဥ၊ကျောက်ကပ်နှင့်တကွအသည်းပေါ်၌ရှိသောအမြှေးတို့ကို မိတ္တဟာယရစ်ကောင်ထဲကယူ၍သာဝရဘုရားအားမီးဖြင့်ပြုသောပူဇော်တကာဖို့ဆက်ပြီးမှယေပရောဟိတ်သည်ယေပလင်ပေါ်မှမီးရှို့ရမည်သာဝရဘုရားအားမီးဖြင့်ပြုသောပူဇော်တကာအစာဟာရဖြစ်သည်အငယ်၁၂မှ၁၉စိတ်ကိုပူဇော်လိုလျင်သာဝရဘုရားရှိတော်၌ဆက်ပြီးမှစိတ်ကောင်းပေါ်မှာမိမိလက်ကိုတင်၍ ပရိသတ်စည်းဝေးရာတဲတော်ရှေ့မှာသတ်ပြီးလျှင်၊အာရုန်၏သားတို့သည်အသွေးကိုယဇ်ပလ္လင်အပေါ်၌ပတ်လည်ဖြန်းရမည်။အအူကိုဖုံးသောဆီဥ၊အအူနှင့်ဆိုင်သမျှသောဆီဥ၊ခါးအတွင်းနား၌ရှိသောကျောက်ကပ်နှစ်ခုနှင့်ကျောက်ကပ်ဆီဥ၊ကျောက်ကပ်နှင့်တကွအသည်းပေါ်မှာရှိသော အမြှေးတို့ကိုမိမိပူဇော်သက္ကာထဲကယူ၍ထာဝရဘုရားအားမီးဖြင့် ပြုသောပူဇော်တကာဘုဆက်ပြီးမှယေပရောဟိတ်သည်ယေပလင်ပေါ်မှာမီးရှို့ရမည်မွေးကြံရဘုမီးဖြင့်ပြုသော ပူဇော်တကာအစာဟာရဖြစ်သည်စီဥရှိသည်မြကိုသာရဖျားဆိုင်တော်မူ၏တင်တို့အမျိုးအစဉ်အဆက်တို့သည် နေလေရာရာ၌စီဥကိုမစားရအသွေးကိုမစားရဟုသာရပညတ်တော်ဖြစ်သည်ဟုမိန်တော်မူ၏